ကံကြီးရှိအငယ်1မှ9ကိုရိုဒီကျွန်မ၏မိခင်တို့ကိုစို့သောမောင်ရင်းကဲ့သို့ဖြစ်စေခြင်းပါ၏တို့ဖြစ်လျင်ကျွန်မသည်ပြင်မာတွေ့၍နမ်းပါလိမ့်မည်သူတစ်ပါးမကဲ့ရဲ့ရာကိုရော့ကိုလက်ဆွဲ၍မိခင်၏အိတ်ခမ်းတဲသို့ဆောင်းသွားပါလိမ့်မည်သူသည်လည်းကျွန်မကိုတုံတင်သဖြင့်ကျွန်မသည်ဆေးရောသော စပြည့်နှင့်ကျွန်မတလဲရည်ကို ကိုရောအားတောက်တော်မူပါစေမည်သခင်ဤလက်ဝဲလက်သည်ငါကောင်းကိုထောက်မှလျက်လက်ရလက်သည်ငါကိုဖဲ့လျက်နေတော်မူပါစေယေရုရှလင်မြို့တမီးတို့ငါချစ်တော်သူတို့တမီးသည်အလိုလို မနှိုးမီတိုင်အောင် မလှုပ်မနှိုးမီအကြောင်းတော၌ကျင်လေသောတမင်တည်းများကိုတိုင်တည်၍တင်တို့ကိုငါမှန်ထား၏မိမိရှိရသခင်၌မြောင်၍ တောထဲကလာသောထိုသူကားအဘယ်သူဖြစ်ပါလိမ့်မည်နည်း။ငါသည်ရှောက်ချိုပင်အောက်မှာသင့်ကိုနှိုးဆော်ခဲ့ပြီ။ထိုအရပ်၌သင်၏မိခင်သည်သင့်ကိုပေးစားခဲ့ပြီ။ထိုအရပ်၌သင့်ကိုဘွားမြင်သောသူသည်သင့်ကိုပေးစားခဲ့ပြီ။ကျွန်မကိုကိုယ်တော်၏နှလုံးပေါ်မှာတံဆိပ်ခတ်တော်မူပါ။ လက်ယုံတော်ပေါ်မှာတစိ့ခတ်တော်မူပါအကြောင်းမူကားမေတ္တာသည်တည်ခြင်းနှင့်မျှတကူကြီးပါ၏ခင်မုန်းကိုမယုံသော စိတ်တော်သည်မရဏနိုင်ငံနှင့်မျှခက်ထန်ပါ၏သူ၏အရှိန်သည်မိအရှိန်လျက်စစ်အရှိန်ဖြစ်ပါ၏တို့အတွင်ရေများတို့သည်မေတ္တာကို မတတ်နိုင်မိရေတို့သည်မလွှမ်းမိုးနိုင် လူသည်မိမိအိမ်၌ရှိသည်မြတ်သောပစ္စည်းဥစ္စာတို့ကိုမေတ္တာဖို့ပေးခြင်းတော်လဲအလွန်တရာမထီမဲ့မြင် ပြုခြင်းကိုခံရလိမ့်မည်ငါတို့၌ညီမငယ်တယောက်ရှိ၏သူသည်သားမြမပေါ်သည်ထိုညီမကို တောင်းသောအခါသူ့အဖို့အဘယ်သို့ ပြုရပါမည်နည်းသူသည်မြို့ရိုးဖြစ်လျင်သူ့အပေါ်မှာငွေပြတ်အိုးကိုဆောက်မည်တကားဖြစ်လျင်အာရစ်ပြင်ပြားဖြင့်ခိုင်ခန့်စေမည်ငါသည်မြို့ရိုးဖြစ်၏ငါသားမြတို့သည် ပြတ်အိုးကဲ့သို့ဖြစ်ကြ၏တို့ဖြစ်၍ရှေ့တော်၌မျက်နာရသောယေရှုရှိ၏ ။ဗာလဟာမုန်ပြည်၌ရှောလမုန်မင်း၏စပျစ်ဥယျာဉ်တော်တဆူရှိ၏။ဥယျာဉ်စောင့်တို့၌ငှါးသဖြင့်သူတို့သည် အသီးကို စားရသည်အတွက်ငွေတထောင်စီဆက်ရကြ၏။ငါပိုင်သောစပျစ်ဥယျာဉ်သည်ငါ့ရှေ့မှာရှိ၏။အိုရှောလမုန်၊ငွေတထောင်ကိုကိုယ်တော်အားဆက်၍၊အသီးကိုစောင့်သောသူတို့သည်နှစ်ရာကိုယူရကြ၏။ ဥယျာဉ်တို့၌နေသောသူ၊သင်၏စကားသံကိုသင်၏အပေါင်းအဘော်တို့သည် နားထောင်တတ်ကြ၏။ငါသည်လည်းကြားပါရစေ။အလျင်အမြန်ကြွလာတော်မူပါ။ငါချစ်ရာသခင်၊နံ့သာတောင်ပေါ်မှာသမင်ဒရယ်သူငယ်ကဲ့သို့ပြုတော်မူပါ။ရှောလမုန်မင်းကြီးသည် ခရစ်တော်နှင့်အသင်းတော်၏မေတ္တာကို အကြောင်းပြု၍စီရင်ရေးထားသောသီချင်းစာဖြစ်၏။